ခန်းကြီး49အငယ်1မှ6ထိုစကားတိုင်းယောသတိဖာရောမင်းထံသို့တွား၍ကျွန်တော်အဖတ်နှင့်အကိုတို့သည်တိုးနွားဥစ္စာရှိသမျှကိုဆောင်လျက်ခါနန်ပြည်ကရောက်လာ၍ဂေါရှင်ပြည်၌ရှိကြပါသည်ဟုလျှောက်သည်ဖြင့်အကိုစုတဲကရွေး၍ငါးယောက်တို့ကို အထံတော်သို့တွင်လေ၏ဖာရောမင်းကလည်းတင်တို့သည်အဘယ်သို့လှုပ်ဆောင်လေရှိကြသည်ဟုမေးလျင် သူတို့ကကိုရောကျွန်တို့သည်ဘိုးဘေးနှင့်တကွတိုးတိမ်ဖြစ်ကြပါ၏ဟု၍၎င်းခန္ဓာပြည်၌အလွန်အစာခေါင်းပါ၍တိုးတွားကျက်စားเสียမရှိသောကြောင့်ကိုရောကျွန်တို့သည်ပြည်တော်၌တဲခိုခြင်းဟံလာကြပါ၏တို့ဖြစ်၍ကိုရောကျွန်တို့သည်ဂောရှင်ပြည်၌နေရမည်အကြောင်းအခွင့်ပေးတော်မူပါဟု၍၎င်းလျှောက်ကြ၏ဖာရောမင်းကလည်းတင်းအဖနှင့် အကူတို့သည် တင့်ထံသို့ရောက်လာကြသည်ဖြစ်၍၊အဲဂုတ္တုပြည်သည်သင့်ရှေ့မှာရှိ၏။သင်၏အဘနှင့်သင်၏အစ်ကိုတို့ကို အကောင်းဆုံးသော အရပ်ဂေါရှင်ပြည်၌နေရာချလော့။သူတို့တွင် အစွမ်းသတ္တိရှိသောသူ အချို့တို့ကို တွေ့လျှင်၊ငါ၏သိုးနွားအုပ်အရာ၌ခန့်ထားလော့ဟုယောသပ်အားမိန့်တော်မူ၏။ယောသပ်သည်အဘယာကုပ်ကိုသွင်း၍ ဖာရောမင်းရှေ့မှထားသဖြင့်ယာကုပ်သည်ဖာရောမင်းကို ကောင်းချီးပေး၏ဖာရောမင်းကတင်သည်အသက်အပေမြလောက်ရှိမည်နီဟုယာကုပ်အားမေးလျင်ကျွန်တော်သည်ဧည့်သည်အာဂန္တုဖြစ်၍လွန်သောအသက်သည် အနှစ်130ရှိပါပြီကျွန်တော်အသက်ရှင်သော နှစ်ပေါင်းနည်း၍ဆိုပါ၏ဧည့်သည်အာဂန္တုဖြစ်သောဘိုးဘေးတို့၏အသက်တန်းကိုမမီပါဟုရှောက်ဆိုပြီးလျင် ဖာရောမင်းကိုကောင်းကြီးပေး၍အထံတော်ကထွက်သွားလေ၏။ဖာရောမင်းအမိန့်တော်ရှိသည်အတိုင်းယောသပ်သည်အဘနှင့်အစ်ကိုတို့ကို နေရာချ၍၊အဲဂုတ္တုပြည်၌အကောင်းဆုံးသော အရပ်ရာမသက်မြေကို အပိုင်ပေး၏။အဘနှင့်အစ်ကိုများ၊အဘ၏အိမ်သားရှိသမျှတို့ကိုအနည်းအများအလိုက်ကျွေးမွေး၏။13 အလွန်အစာခေါင်းပါး၍တပြည်လုံးစားစရာမရှိသောကြောင့်၊အဲဂုတ္တုပြည်နှင့်ခါနာန်ပြည်သည်အားလျော့လေ၏။ပြည်သားဝယ်သောစပါးအဘို့အဲဂုတ္တုပြည်၊ခါနာန်ပြည်၌တွေ့သမျှသောငွေကိုယောသပ်စုသိမ်း၍နန်းတော်သို့သွင်းထားလေ၏။အဲဂုတ္တုပြည်၊ခါနာန်ပြည်၌ငွေကုန်သောအခါ၊အဲဂုတ္တုလူအပေါင်းတို့သည်ယောသပ်ထံသို့လာ၍၊စားစရာကိုပေးသနားတော်မူပါ ကျွန်တော်တို့သည်ငွေကုန်တော်လဲရှေ့တော်၌အဘဲကြောင့်တေရပံအန်ဤဟုလျှောက်ကြသောယောသကငွေကုန်လင်းတိရစ္ဆာန်များကို ပေးကြတိရစ္ဆာန်အတွက်စပါးကို ပေးမည်ဟု ဆိုသည့်အတိုင်းသူတို့သည်တိရစ္ဆာန်တို့ကိုယူခဲ့၍ယောသတိမြင်းတူနွားမြဲတို့အတွက်စပါးကိုပေးသည်ဖြင့်ထိုနှစ်တွင်တိရစ္ဆာန်ရှိသည်များတို့အတွက်ပြည်သားများကိုကျွေးမွေး၏ထိုနှစ်ကုန်ပြီးမှ ဒုတိယနှစ်တွင်လာကြလျင် ကျွန်တော်တို့ငွေကုန်ချောင်းကို သခင်ရှေ့မှမထိန်ဝက်ပါ ကျွန်တော်တို့တိရစ္ဆာန်များကိုလည်းသခင်ရပါပြီ သခင်ရှေ့မှကျွန်တော်တို့ကိုနှင့်မြေမှတပါအဘယ်ရာမျှမကြံပါ ရှေ့တော်၌အဘယ်ကြောင့်တည်၍ပြည်တော်ပြည့်ရပန်အံ့ဤအစာကိုပေး၍ကျွန်တော်တို့နှင့်ကျွန်တော်တို့မြေကိုဝယ်ပါ ကျွန်တော်တို့သည်မြေနှင့်တကွဖာရောပြင်ဤကျွန်ခံပါမည် ကျွန်တော်တို့မသေးအသက်ရှင်စေခြင်းဟံ၎င်းပြည်တော်သည်လူမစိတ်ညံစေခြင်းဟံ၎င်းမျိုးစေ့ကို ပေးပါဟုလျှောက်ကြတော့ယောသသည်အေဂုတုမြေရှိသည်မြကို ဖာရောမင်းဖို့ဝယ်လေ၏အစာခေါင်းမ၍အေဂုတုလူတို့သည်မတတ်နိုင်သောကြောင့်အတီးအတီးပိုင်သောမြေအကွက်တို့ကို ရောင်းကြသည်ဖြင့်မြေသည်ဗန္နာတော်ဖြစ်လေ၏လူတို့ကအေဂုတုပြည်တစွန်းမှသည်တစွန်းတိုင်အောင် မြို့တို့သို့ ပြောင်းစေ၏။ယဇ်ပုရောဟိတ်တို့ပိုင်သောမြေကိုကားမဝယ်။သူတို့သည်ဖါရောမင်းကျွေးမွေးသည်အတိုင်းကျွေးမွေးသောအစာကိုစားရကြ၏။ထိုကြောင့်မိမိတို့မြေကိုမရောင်းရကြ။ယောသပ်ကလည်း၊သင်တို့နှင့်သင်တို့မြေကိုဖါရောမင်းဘို့ယနေ့ငါဝယ်ပြီ။မျိုးစေ့ကိုယူ၍လယ်လုပ်ကြလော့။အသီးအနှံကိုရသောအခါငါ့ဘို့တွင်ထားဘို့ကိုဖါရောမင်းအားဆက်ရကြမည် လေးဖို့ကိုကတင်တို့ယူ၍နောက်တဖန်မျိုးစေ့ကိုကျဲကြလော့တင်တို့စား၍အိမ်သားများ သူငယ်များတို့ကိုကြွေးကြလော့ဟုပြည်သားတို့အားဆို၏သူတို့ကလည်းကိုရောဒီကျွန်တော်တို့အသက်ကိုကယ်ပါပြီတနာသောစိတ်နှင့် ကြည်ရှုတော်မူပါကျွန်တော်တို့သည်ဖာရောပြင်၏ ကျွန်ခံရပါမည်ဟုလျှောက်ကြ၏ထိုကြောင့်ဖာရောမင်းမပိုင်သောယေဘရဟိတ်တို့မြေကိုထား၍ဖာရောမင်းသည်ငါးဘို့တွင် တဖို့ကို ပိုင်တော်မူစေဟုယနေ့တိုင်အောင်အေဂုရုပြည်၌တည်သောဓမ္မတတ်ကိုယောသစီရင်၍ထားသည်အငယ်29မှ31ဤဒေလသားတို့သည်အေဂရုပြည်ဂောရှင်ရ၌နေသဖြင့် ဥစ္စာရတက်၍တိုးပွားများပြားကြ၏ယာကုပ်သည်အေဂရုပြည်၌19နှစ်အသက်ရှင်၍အသက်နှစ်ပေါင်း149နှစ်ရှိသည်ဤဒေလာသည်တေရသောအချိန်ဤတော့တာယောတကိုခေါ်၍ငါကိုတနန်းလင်တင်းလက်ကိုငါပောင်အောက်၌ထားပါလောဂုဏတစ္ဆာနှင့်ညီငါ၌ပြုပါအေဂရုပြည်၌ငါကိုမတကြိုပါနှင့် ငါသည်ဘိုးဘေးနှင့်အတူအိတ်ချင်ပါ၏အေဂုတုပြည်မှငါကို ဆောင်သွား၍သူတို့တင်းကြိုင်၌တင်းကြိုရမည်ဟု ဆို၏ယောသကလည်းအဖဆိုသည့်အတိုင်းကျွန်ုပ်ပြုပါမည်ဟုဝန်ခံလေ၏ငါအားချိန်ဆိုခြင်းကိုပြုပါဟု ဆိုပြန်လျင်ချိန်ဆိုခြင်းကိုပြု၏ဣဒရလသည်လည်းကဒင်ကောင်းရင်ပေါ်မှာကိုးကွယ်လေ၏